အခန်းကြီး29အငယ်1မှ7ထိုအခါယောသဤသားမနာရှေအဆွေမျိုး၌ပါလျက်မနာရှေမာခိရဂိလဟေဖေရတို့မှဆင်းသက်သောဇလောဖဤသမီးမာလာနောအာဟောဂလာမိလကာတိရဇာတို့သည်လာ၍ပရိသတ်စည်းဝေးရာတဲတော်တကားနာမောရှေနှင့်ယေပရောဟိတ်ဧလဇာ မင်းများပရိသတ်များအပေါင်းတို့ရှေ့မှရက်လျက်အကျွန်ုပ်တို့၏အဖသည်တော၌သေပါ၏သာဝရဘုရားတစ်ဖက်၌စုဝေးသောအပေါင်းအသင်ကောရ၏အပေါင်းအသင်၌မပါမိမိအပြစ်ကြောင့်သေပါ၏သူ၌သားယောက်ျားမရှိပါ ထိုသို့သားယောက်ျားမရှိသောကြောင့်အကျွန်ုပ်တို့အဖ၏အမိသည် ကျွန်ုပ်တို့အဆွေအမျိုး၌ပျောက်ရပါမည်လော အကျွန်ုပ်တို့အဖ၏ညီကိုတို့နှင့်အတူကျွန်ုပ်တို့အားအမွေပေးပါဟုလျှောက်ကြ၏သူတို့မှုကိုမောရှိသည်သာရဖျားရှိတော်၌ထားလေ၏သာရဖျားကလည်းဇလောဖတ်သမီးတို့၏စကားသည်လျှောက်ပတ်ပေ၏အကယ်စင်စစ်သူတို့အဖ၏ညီကိုတို့နှင့်အတူအမွေခံရသောအခွင့်ကို သူတို့အားပေးရမည်သူတို့အဖ၏အမွေဥစ္စာသည် သူတို့လက်သို့ရောက်စေရမည် တင်သည်ဣဒေလအမျိုးသားတို့အားဆင့်ဆိုရမည်မှာလူသည်တားယောက်ျားမရှိဘဲတည်လျင် သူ၏အမွေဥစ္စာကို သူ၏သမီးလက်သို့ရောက်စေရမည်သမီးမရှိလျင်သူ၏အမွေဥစ္စာကိုသူ၏ညီအကိုတို့အားပေးရမည်ညီကိုမရှိလျင်အမွေဥစ္စာကိုဗာကြီးဗာတွေးတို့အားပေးရမည်ဗာကြီးဗာတွေးမရှိလျင်သူ၏အဆွေမျိုး၌နိဆက်ရင်ချသော ပောက်ဖို့အားပေး၍ ထိုသူသည်ပိုင်ရမည်ဤ၍ကားသာရဖျားသည်မောရှေအားမှားထားတော်မူသည့်အတိုင်းဣဒရေလအမျိုးသားတို့၌စီရင်ထုံးဖွဲ့ချက်ဖြစ်စေဟုမောရှေအားမိန့်တော်မူ၏အငယ်၁၂မှ24တပန်သာရဖျားကတင်းသည်ဤအာဘရင်တောင်ပေါ်သို့တက်လောဣဒရေလအမျိုးသားတို့အားငါပေးသောပြည်ကိုကြည့်ရှုလော့တို့ပြီးမှတင်းအကိုအာယုန်သည် မိမိလူမျိုးစည်းဝေးရာသို့သွားတဲ့ကဲ့သို့တင်ဒီလဲတွားရမည်အကြောင်းမူကားပရိသတ်တို့သည်ဇိနတော်ကာဒီရှအယပ်မေရိဘစံရီအနား၌ယုံရင်ခတ်ပြုကြသောအခါတင်တို့သည်ငါစကားကိုဆန့်ကျင်ဘက်ပြု၍သူတို့ရှေ့မှငါကိုမယုံမသေးပြုသောအပြစ်ရှိသည်ဟု မောရှေအားမိန်တော်မူ၏ မောရှိကလည်းသာရဖျား၏ပရိသတ်တို့သည်အထိမ်းမရှိသောတိုးကဲ့သို့မဖြစ်မီအကြောင်းခတ်သိမ်းသောဒရဝတို့၏အသက်ဝိညာဉ်ကိုအစိုးရတော်မူသောဘုရားသခင်သာရဖျားသည်ဤပရိသတ်တို့ရှေ့၌ထွက်ဝင်နိုင်သောသူ ပြင်သို့ထုတ်ခြင်းအတွင်းသို့တွင်းခြင်းအမှုကိုတတ်နိုင်သောသူတစုံတယောက်ကို သူတို့အပေါ်မှာခံထားတော်မူပါစေသောဟုသာရဖျားအားလျှောက်လေ၏ ထာဝရဘုရားကလည်းဝိညာဉ်တော်ကိုရသောနုံဤသားယောရှုကိုခေါ်၍တင်းလက်ကိုသူ့အပေါ်မှာတင်လော့ယေပရောဟိတ်အေလဆာရှိပရိသတ်အပေါင်းတို့ရှိ၌သူကိုထား၍မှာခဲ့လော့ဤဒေလအမျိုးသားအပေါင်းတို့သည်သူ၏စကားကိုနားထောင်မိအကြောင်းတင်းဤဘုံတရေချုပ်ကိုသူ့အပေါ်၌တင်ထားလော့ထိုသူသည်ယေပရောဟိတ်အေလဆာရှိမှရက်သောအခါ ယေဘုဟိတ်သည်ထာဝရဘုရားရှေ့တော်၌ဥရိစီရင်ဆုံးဖြတ်တော်တရားအတိုင်းသူ့အတွက်မေးမြန်းရမည်သူစီရင်သည့်အတိုင်းသူနှင့်တူဣဒရေလအမျိုးသားပရိသတ်အပေါင်းတို့သည် ထွက်ဝင်ရကြမည်ဟုဒါရဘုရားသည်မောရှေအားမှားထားတော်မူသည့်အတိုင်းမောရှေပြုလျက်ယောရှုကိုခေါ်၍ယေဘုဟိအေလဇာရှိပရိသတ်အပေါင်းတို့ ရှေ့၌ထားပြီးလင်သူ့အပေါ်မှာလက်ကိုတင်၍ မှားခဲ့လေ၏ထိုသို့သာရဖျားသည်မောရှေအားဖြင့်ပညတ်ထားတော်မူ၏